မနေ့ကကိုယ်လုံးနှလုံးသုံးပါးထိတ်ချုပ်မှုရှိမျက်စိသာသောအိမ်တွေကိုလည်းပဲလောဘဒေါသမဖြစ်ရအောင်တတိနဲ့ချုပ်ချုပ်တရားပါမသိစိတ်လုံးရလှထားလို့ရှိရင်အကုသိုလ်ရတော့ရှောင်လို့မရပါဘူး ကိုယ်လည်းလှုပ်ဘာလို့ပဲစားဖြစ်စီရဖြစ်ပြီးတော့ထုတ်ထားလို့ရှိရင်ဒါဒုစရိုက်ကိုစီဒုစရိုက်ဆိုတာပါလေမကောင်းတဲ့အမှုကျင့်အပြစ်မကင်းတဲ့အမှုကျင့်ရိုင်းဆိုင်ကြမ်းတမ်းပူလောင်စစ်စုပ်ပြီးတော့ကောင်းတဲ့အမှုကျင့်ဒါရောဖြစ်လာပါမယ်ကိုယ်လုံးဆောင်ကြည့်မယ် ပစ္စည်းဆိုင်တဲ့အိမ်တွေကိုလည်းပဲအငြိကျေးတွေယောဂတွေဝင်ရအောင်လို့ကုလိုတတိစာနည်းနဲ့ကာကွယ်စောင့်ရှောက်မယ်ဆိုလို့ရှိရင်တော့လုပ်ငန်းတင်ကျင်းလာတဲ့အခါမှာကြံ့ကျင်လာတဲ့အခါမှာအလိုလိုပဲကိုရောနှုတ်ကောသူတို့ရှိစိတ်နဲ့စိတ်ထားကိလေသာယောဂဆူနေမှုပဲနဲ့ တန့်ရှင်းကြည်နေပြီးတော့လာတော့တာပါပဲအဲ့ဒီခံရုံမှာယုံကြည်စွမ်းအားဆိုတာကိုလည်းထူးခြားခြားကြီးဖြစ်လာတော့တာယုံကြည်စွမ်းရှိပြီဆိုလို့ရှိရင်စင်ရင်တုံစွမ်းအားလည်းပဲလာတော့တာပါစင်ရင်တုံစွမ်းအားလာလို့ရှိရင်ပွားလို့ရရှိတဲ့စွမ်းအားတွေအကြည့်ကဲတဲ့စွမ်းအားတွေ စီယုံအားတွေပါလိမ့်အဲ့ဒါတွေလည်းအလိုလိုဖြစ်လာတော့တာပါပဲတချို့ကတော့ပြောကြပါလေစိတ်ဆိုတာသူ့တိုင်းနေတာပဲဖြူစင်းနေတာပဲဘာလို့ဟုတ်လို့သေးတယ်လဲဆိုတာပါလိမ့်အဲ့ဒီအယူဆလောဘတွေရှိပါလေမလုံဖဲမနေနိုင်တော့အောင်ရှောင်းလို့မလွယ်လုံရက်တည်ဆိုတာပါလိမ့်ဆိုတာသူတို့မသိလို့ပါ ဖြူစင်ပါရှင်းတဲ့ကုသိုလ်တရားဆုံးရှုံးကြသူများဆိုတာဘယ်လိုလဲဆိုတာလည်းသူတို့မသိကြလို့ပါပဲဒါပါရေးကြည့်တာတော့ကိုယ်လုံးစိတ်သုံးရုံလုံးဖြူစင်ပါရှင်းမှုကုသိုလ်တရားမဆုံးရှုံးဖို့သိရကြည့်တယ်ဘာမှမလုပ်လို့ရှိရင်တော့ဘာမှမဖြစ်တော့ကုသိုလ်တရားတွေဆုံးရှုံးနေတော့တာပဲလောက်တော့လို့ပါရဲ့ကြားကြားမှာမထိနိုင်ဘူးဆိုလို့ရှိရင်လည်းဒါလည်းကြားကြားကုသိုလ်တရားတွေတန့်ရှင်းတဲ့ အပြစ်ကင်းတဲ့ကုသိုလ်တရားတွေဆုံးရှုံးပြီးတော့အကုသိုလ်တရားတွေဝင်ရောက်ပြီးလူတွေဟာအောက်တန်းနောက်တန်းဖြစ်ကြရတာတေဝနည်းစီကောင်းတယ်အယူဆလွဲမှားတဲ့ပုဂ္ဂိုလ်တွေအဖို့ဖြစ်စဉ်တရှိတဲ့ကုသိုလ်အဖို့ကိုတော့ကိုယ်ရာဒီမှားရအောင်နှုတ်ရာဒီမှားရအောင်စိတ်စိတ်ဓာတ်ဒီမှားရအောင်ချုပ်ရောက် ကုသိုလ်လမ်းကြောင်းမှသွားပြီးတော့ဟောလေဖြစ်စေသရှိတဲ့ကုသိုလ်မှုကိုတော့မလုပ်ချင်လည်းမလုပ်ပဲနေလည်းရပါတယ်ဒါကတော့ကုသိုလ်ဘောပဲမလုပ်ချင်လည်းနေလည်းရှိရင်တော့ဒါကုသိုလ်မရတာပါပဲအကုသိုလ်အလုပ်ကိုတော့မလုပ်ချင်လည်းမနေနိုင်ဘူးမလုပ်ဖဲလည်းမနေနိုင်ဘူး ဘာဖြစ်လို့လဲဆိုတော့လုံးဝချုပ်တီးမှုကမရှိတော့ကိုယ်ရောနှုတ်ကစိတ်တွေထိထားရောချုပ်တီးမှုပိတ်ဆို့မှုထိမ့်သိမ့်မှုကမရှိတော့လောဘဝင်လာပဲလောဘကိလေသာတရားတိုက်တွန်းလာတာပဲလောဘတိုက်တွန်းလို့ရှိရင်အာဟုသူအမှားပြုရတာမကျေနပ်မှုဒေါသလည်းဝင်လာနိုင်တာပဲ ဒေါသကိုမဖြေလျှောက်နိုင်ဘူးဆိုလို့ရှိရင်ကြိုးရင်းမကာွယ်ပဲနဲ့မရလာလို့ရှိရင်ဖြေလျှောက်မဖြေလျှောက်နိုင်ဘူးဆိုလို့ရှိရင်သူ့လိုလိုက်ပြီးတော့ကိလေသာကြီးဟာတခါလဲဝင်တော့တာပဲဒေါသကိလေသာတိုက်တော့လို့တခါတခါမှလည်းပဲတခါတခါမို့အများအားလို့ပါပဲတွေ့ဝင်ဘုံကမပြတ်သားမှုခေါ်တဲ့မတိမှုခိမမှု အဲ့ဒီကိလေသာတရားတွေကနှိစ္စပြားလို့ရှိနေရှိတယ်ရံကားမှုအမျိုးမျိုးဖြစ်တာပဲအဲ့ဒါတော့မလုပ်ခွဲနေနိုင်ဘူးကြာမမနာတွေကြီးလာပြီဆိုလို့ရှိရင်တော့ဒါလည်းပဲအဲ့ဒီမာနကိလေသာတရားကတိုက်တွန်းလိုက်တိုက်တွန်းလိုက်ပေါ့လေတိုက်တွန်းခါတဲ့ပုဂ္ဂိုလ်ကအကုသိုလ်တွေပဲအယူဆလွဲမှားမှုဒိဋ္ဌိပေါ့လေအဲ့ဒါကြီးအကိလေသာတွေဝင်လာလို့ရှိရင်တော့သူတို့ကတိုက်တွန်းလိုက်တိုက်တွန်းလိုက် အဲ့ဒီလိုကအယူဆကြီးလွဲမှားပြီးတော့အကုသိုလ်တွေကိုပဲတက်တက်တန်တန်နဲ့ကြည့်လို့ရပါပါအဲကြည့်လို့ပြီဆိုလို့ရှိရင်တော့ချမ်းသာကြီးပွားမှုကင်းမဲ့တဲ့ဘဝဆိုးတွေပေါ်လေရောက်ကြောင်းမကောင်းတဲ့ကံတွေသာဖြစ်ပွားပြီးတော့အောက်တန်းလောက်တန်းသူကရောက်ဖို့ကတော့သိကြနေတော့တာပါပဲ။ အဲ့ဒါဟာအယူဆလွဲမှားတဲ့ပုဂ္ဂိုလ်တွေဖို့မလုချင်ပြီမယ်လို့မလုဖဲကုသိုလ်ကိုအဲမလုဖဲမလုချင်မယ်နေလို့ရပြီမယ်လို့အကုသိုလ်ကိုတော့မလုဖဲမနေနိုင်ဘူးဆိုတာပေါ့လေအဲ့လိုလိုရှိနေတာဘုဒ္ဓဒါပေမဲ့လို့ အခြေခံအကျင့်မပါဘူးဆိုလို့ရှိရင်လည်းပဲအဲ့ဒီလမ်းကြောင်းမလျှောက်ဘူးဆိုလို့ရှိရင်လည်းပဲမရောက်ဘူးပေါ့ဒီပစ္စည်းအရှင်းရှိတဲ့နေရာပေါ့ဒီစားတဲ့နေရာမရောက်ဘူးပေါ့ကြည်ပြီးတော့လဲရှိတော့ရှိနေတာပဲဒါကလည်းအဲ့ဒီကြည်ပြီးတွေက အမှန်ပဲလို့မသိပဲနဲ့ရမ်းလျှောက်ကြလို့ရှိရင်လည်းပဲကောက်ကောက်ကိုယ်ကိုယ်ဖြစ်ပြီးတော့ဒါလည်းပဲသိနေရမကြဘူးပြီးတော့မှန်ကန်တဲ့ရှင်ဤဘာကိုလည်းပဲသိဖို့ရှင်ဤဘာသိပြီးတော့အဲ့ဒီရှင်လမ်းကြောင်းကိုလည်းပဲချောင်းရောက်လျှောက်ဖို့အတ္တိတရားနဲ့အရှိကအရှင်တရား မြတ်မြတ်စားစားသွားနိုင်ပါမှခကြီးလည်းရောက်ခကြီးမကောက်ဘဲနဲ့လည်း၆ငုံလည်းရောက်နိုင်တယ်ဆိုတာပါလေဘုရုံကပြောခဲ့ပါတယ်အဲ့ဒီစကားလေးပြန်ပြီးတော့ဆက်ရအောင်အရာရာမှာကိုယ်ပိုင်အသိဉာဏ်နဲ့ပေါ့သုံးဖို့သာပြရရတဲ့အသိဉာဏ်နဲ့အမှန်ကိုကြည့်ကြအားထုတ်မှသာ ထမြောက်အောင်မြင်နိုင်တယ်ဆိုတာပါလေသုံးသပ်ရှိလို့ရှိလို့လိုပါတယ်ခုခေတ်ခါကြီးမှာတော့စီရင်တုံအသိဉာဏ်တော့ရှိလို့ရှိတာပဲသဗ္ဗယပြည့်တဲ့တရားဒါတော့အတွေ့အကြုံအသိဉာဏ်ကိုယ်တိုင်စဉ်းစားကြည့်လို့ရရှိတဲ့အသိဉာဏ်အသိဉာဏ်တော့ရှိပါလေရဲ့ဒီလိုလောက်ကျင့်ကြံအားထုတ်ပြီးတော့ စိတ်ကြံအထုံးသရဏခေါ်တဲ့အခြေခံအရှင်တရားကိမိကြတယ်။ဒါကြောင့်လူတွေဟာအခြေခံအရှင်တရားမရှိတော့အောက်ချင်လို့ပြီးတော့အောက်တန်းတောက်တန်းကျနေကြတာတွေဟာအများကြီးပါပဲ။ကိုယ်နဲ့ကြံနဲ့တွေ့နေရပါတယ်ဒီမှာ။ဒါကြောင့်ဗုဒ္ဓရဲ့ဝိဇ္ဇာသရဏသံပါဏဂုဏ်တော်ကိုထိုက်တန်လို့ရအောင်ပြုပြီးတော့ပေါ့လေ။ ကိုယ်အတိုင်းကလည်းကိုယ်ကိုယ်ထွားနဲ့ကိုယ်ပေါ့မိမိတဏ္ဍာမှာလည်းပဲအတိရောအကျင့်ပါပေါ့နှစ်ဖြာလုံးပြည့်စုံအောင်ကြိုးစားသိရတယ်ဆိုတဲ့တိုက်တွန်းချက်လည်းပဲဝိဇာကရဏသမဏဂုံတော်ကတိုက်တွန်းတယ်လို့ဖြစ်သွားပါလေရတယ်လို့လည်းဖြစ်သွားပါလေယူတတ်တဲ့ပုဂ္ဂိုလ်တွေဖို့ ုရားမြတ်စွာဟာဝိစ္စသံပါဏအတိညာနဲ့လည်းပဲပြည့်စုံလုံလောက်ပါတယ်။ဇရဏသံပါဏအခြေခံအကျင့်နဲ့လည်းပြည့်စုံပါပြီလေဆိုတာပါလေ။အဲ့ဒီအတိညာဝိစ္စက၃ပါးတစ်မျိုး၈ပါးတစ်မျိုးကျမ်းဂန်များမှာပြထားပါတယ်။၃ပါးတစ်မျိုးဆိုတာကတော့ကုတိအာပေါ့။ ထမအယူဆကတော့ရှိဘွားဟောင်းရကိုပြန်ပြီးအောက်မိတ်နိုင်သိနိုင်တဲ့ပုဂ္ဂိုလ်ဤဝါစာညာလို့ခေါ်ပါတယ်အမှန်တကယ်တော့အသေးစီပါရုပ်ခုနှမြကိုကြည်ကြည်တည်တည်ကိုယ်ဝေမှုံမှုံမှားပါပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပါလိမ့်သိမြင်နိုင်တဲ့အပြင် တတ္တဝါတို့သိပြီးရဲ့ကံအားလျော်စွာပေါ့ဘောဓိတွေမှာဖြစ်ပုံများကိုပါမြင်သိနိုင်တဲ့ဒိဗ္ဗစက္ခုညာအမှတ်သုံးကတော့ညူကြမှုနာမှုစားမှုထိမှုသိမှုစရှိတဲ့ဓဝါ၆ပါးတစိုးစိုးရိုးနေတဲ့ ယိုစိတ်နေတဲ့ကိလေသာတွေရှိနေရတယ်။ဉာဏ်ကနေရယိုစိတ်လားကြာရနာရစာရှိရပြရယိုစိတ်လားမချုပ်တိရင်မချုပ်တိသလောက်သတိမထားရင်မထားနိုင်သလောက်မနိုင်နေရင်မနိုင်နေ နိုင်သလောက်အပြတ်မရှိနိုင်လို့ရှိအပြတ်မရှိနိုင်သလောက်အမြဲတမ်းစိတ်ယုံနေတဲ့ကိလေသာတွေကိုကုန်စီခန့်စီနိုင်တဲ့အရတမေညာ အဲ့ဒါအာသုခိယဉာဏ်ခေါ်ပါတယ်အဲ့ဒီဉာဏ်၃ပါးကိုဝိသဉာဏ်၃ပါးလို့ခေါ်ပါတယ်အတူချုပ်လို့ရှိရင်တော့ဥတိအာဟောတယ်ဒီလိုပဲပြောမှာပါပဲဝိသ၈ပါးဆိုတာကတော့တိဝိပဿနာဉာဏ်ကြောင်းကျိုးစေယုံနာတရားတွေသူတို့ဖြစ်စေ ဖြစ်စဲမှာရှုလို့အမြဲပုံဆင်းရဲပုံသူသဘောတိုက်သူဖြစ်ပုံခေါ်တဲ့ရှိရာသဘောဒီအစစ်စစ်အစစ်စစ်ကြည့်မြင်တဲ့ဥပဒနာဉာဏ်ပါခုယောဂီဒီအထုံးရဥပဒနာဉာဏ်ရဖို့ပါနဲ့မိမိကိုယ်ရဲ့တထက်သေးပုံသူဖြစ်အောင်ဖန်ဆင်းနိုင်တဲ့မနောမီဉာဏ် သုံးအထွေထွေအမျိုးမျိုးတကုတ်ဖန်ဆင်းနိုင်တော့အဋ္ဌိမိတာညာလေးအတဟုရိယကိုကြားနိုင်တော့ဒိဗ္ဗသောတညာငါသူတစ်ပါးရဲ့စိတ်အကြံကိုသိနိုင်တော့จิตောပရိယจิตောအဲจิตောပရိယညာအဲ့ဒီညာ၅ပါးရဲ့မှာသောသောက ဉာဏ်သုံးပါးထည့်ပေါင်းလိုက်လို့ရှိရင်ဝိဇ္ဇာ၈ပါးဖြစ်တော့တာပါပဲအခုပြောခဲ့တဲ့ဉာဏ်လူ၃ပါးနဲ့ဉာဏ်လူ၈ပါးပိုင်ဖို့ရာအတွက်ပြည့်စုံဖို့ရာအတွက်အခြေခံအကျင့်မပါဘဲနဲ့မရနိုင်ပါဘူးမြတ်စွာဘုရားကိုယ်တိုင်လည်းပဲအခြေခံအကျင့်ကြီးပြည့်ရပါတယ် ပြည့်စုံအောင်ကြည့်ရပါတယ်အဲဒီအခြေခံချင်းကတော့အရေးအတွက်အားဖြင့်15ပါးရှိပါတယ်အပေါင်းလိုက်ပြည့်မယ်ဆိုလို့ရှိရင်သူတော်ကောင်းတရား9ပါးပောဇနီမတ္တိဥဒ္ဓယာကရိယာနိယောကတိရဣန္ဒိယသဝရအဲ့ဒီ၄ပါးနဲ့ပေါင်းထည့်တော့ 7ပါးဖြစ်သွားပါတယ်လောကီရူပဇာ၄ပါးထပ်ထည့်လိုက်တဲ့ခါကျတော့15ပါးဖြစ်သွားပါတယ်အဲ့ဒီ15ပါးဟာအရှိကအကျင့်ခေါ်ပါတယ်ပါဠိလိုတော့ကျရဏလို့ခေါ်ပါတယ်သူတော်ကောင်းတရား9ပါးဆိုတာကတော့ပြည့်သတ္တာကုသိုလ်ကအကုသိုလ်ပါဆိုတာရှိတယ် တန်ရှင်းတဲ့အမှုမတန်ရှင်းတဲ့အမှုတန်ရှင်းတဲ့ကုလစိတ်အပြုမှုမတန်ရှင်းတဲ့ကုလစိတ်အပြုမှုရှိတယ်အဲ့ဒီတန်ရှင်းမတန်ရှင်းကုလစိတ်အပြုမှုတို့ရဲ့ကောင်းကျိုးဆိုးပြစ်ဆိုတာရှိတယ်လောကမှာပွင့်ထုတ်ပေါ်ပေါက်သွားတဲ့ဘုရားဆိုတာရှိတယ် ဓမ္မဆိုတာလည်းရှိတယ်ဓမ္မလမ်းရောက်၆ရောက်လိုက်ပြီသံဃာဆိုတာလည်းရှိတယ်နောက်ဘဝလည်းရှိတယ်လို့ဒီလိုသိရှိပြီးတော့လက်ခံယုံကြည်တဲ့သဘောစัจ जा လို့ခေါ်ပါတယ်အဲ့ဒီစัจ जा လည်းအရေးကြီးပါတယ်ကောင်းမှမသိဆိုးမှမသိကုသိုလ်မှမသိအကုသိုလ်မှမသိဆိုတော့မသိဘူးဆိုလို့ရှိရင်ဘယ်ယုံကြည်တော့မလဲယုံကြည်မှုဆိုလို့ရှိရင်တော့ ပေါ်လည်းမယုံကြည်ဘူးဆိုလို့ရှိရင်တော့အောက်သူတွေပဲဖြစ်ရမှာပေါ့ဒီတော့ဒါလေးတွေကြိုပြီးတော့တိရှိယုံကြည်လက်ခံထားရတာသို့ပြအကောင်းဆုံးပြည်နေတဲ့အကုသိုလ်ကြီးရှောင်ဖို့လွယ်သွားပြီကောင်းဆုံးကြီးပြည်နေတဲ့ကုသိုလ်ကိုလည်းပဲဆောင်ဖို့ပွားဖို့အရှင်းလေးဖြစ်သွားပြီ ဘုရားနဲ့သံဃာကိုတော့မယုံကြည်အောင်ကဓမ္မကိုယုံကြည်တယ်ဆိုရင်တော်သေးတာပေါ့ဘဝတော့ယုံကြည်ဖို့တော့လိုတယ်ဘဝမယုံကြည်ဘူးဆိုလို့ရှိရင်ဒီဘဝပဲပြီးပြီးပြတ်ပြီးဆိုလို့ရှိရင်တသိဝါဒလက်ခံထားတဲ့ပုဂ္ဂိုလ်ဟာလက်ရှိဘဝကောင်းစားရေးအတွက်သူကောင်းစားပြီးရောဆိုပြီးတော့ဗောလေအကုသိုလ်တွေရှောင်မှာမဟုတ်ဘူးအပြစ်တွေကြီးနေပါပဲ အပြစ်ကင်းတာရှင်းတဲ့ကုသိုလ်လည်းလုပ်မှာမဟုတ်အဲ့လိုဆိုလို့ရှိရင်သူ့မှာလည်းအကျိုးရှိမှာမဟုတ်တော့ဘူးဘဝမရှိဘူးလို့တွက်ထားလို့ရှိရင်တော့အရှုံးတက်တယ်ပဲဘဝရှိတယ်လို့တွက်ထားလို့ရှိရင်တော့လက်ရှိဘဝမှာလည်းပဲအမှားတွေကိုရှောင်တော့သူ့မှာကိုယ်လုံးစိတ်သုံးရလို့ရည်ကျဲမှုဖြစ်တာပေါ့တကယ်လို့တော့ဘဝရှိနေလို့ရှိရင်လည်းနှုတ်ဘဝတည်းလည်းအရှင်းရှင်းဖြစ်သွားတာပေါ့ဒီတော့ဘဝယူကြည်တာဟာ အရှုံးမဟုတ်ပါဘူးအဲ့ဒီယုံကြည်မှုမျိုးရှိရမလားအဲ့ဒါလည်းတိတ်အရေးကြီးပါတယ်ဒီကတော့အကုသိုလ်ကံကဆိုးကျိုးကုသိုလ်ကံကကောင်းကျိုးပြီးတယ်လို့လက်ခံယုံကြည်ထားရင်အကုသိုလ်ကံရှောင်ဖို့သတိထားပြီပေါ့မကောင်းကျိုးတွေမရစေခြင်းလို့အကုသိုလ်ရှောင်ဖို့သတိထားပြီပေါ့ ကောင်းကျိုးပေးတဲ့ကုသိုလ်တရားတွေရှိပွားစေဖို့ရာအတွက်သတိထားပြီးသတိရှိပြီးပေါ့မိမိနဲ့မတည့်တဲ့သာတည့်တဲ့သာမသိနေလို့ရှိရင်မတည့်တဲ့သာဒုက္ခပြီးမှသိနေတော့ရှောင်ဖို့သတိထားတာပေါ့တည့်တဲ့သာကိုပြည့်စုံစားဖို့သတိထားမိတာပေါ့မတည့်တဲ့သာမစားတော့ဘေးဖြစ်ဘူးပေါ့တည့်တဲ့သာစားတော့ကိုယ်မှာအကျိုးကျေးဇူးရှိလာတာပေါ့ အဲ့ဒီတတိမျိုးကတတ္တာကနေပြီးတော့ရှင်းသက်လာတာပါတတ္တာရှိလို့ရှိရင်တတိလည်းရှိတယ်တပါလေမကောင်းမှုဖြစ်ရအောင်ကောင်းမှုတွေဖြစ်ရအောင်တတိရှိလာပြီဆိုလို့ရှိရင်မကောင်းမှုကဆိုးကျိုးကောင်းမှုကကောင်းကျိုးဆိုတော့အထူးသဖြင့်မကောင်းမှုတွေကိုဆိုးကျိုးတွေပြေးတတ်တယ်ဆိုတာအဲဒီဆိုးကျိုးကိုရောလာတယ်မကောင်းမှုပြုရမှာလေဒီစိတ်ကလည်းရောလာတယ် ဖြစ်လာတယ်။ရက်ွက်မှာရောမျက်မှောက်မှာရောအကောင်းမှုတွေရောက်လာမှာကိုလည်းကြောက်လာတယ်။မာယူသည်ဆိုလို့ရှိရင်မကောင်းကျိုးတွေဖြစ်လာမှာကိုလည်းပဲယောဂတွေကြောက်လာတယ်။အဲဒါယောလာကရှိတယ်ခေါ်တယ်။ကြောက်တာကဥတ္တပခေါ်တယ်။အဲဒါကလည်းသိအရေးကြီးတာပါပဲ။ ဒီသာမီးစားလိုက်လို့ရှိရင်ဒီပြတော်မှာပဲယုံကြောက်လို့ရှိရင်ပဲစားပြတော်မှာဒီသာမီးနဲ့တဲ့တယ်ဆိုတော့တင်မှနေပြီးတော့ရေတင်းတင်းစားပြလို့ရှိရင်ကိုယ့်အတွက်အကျိုးရှိတာပါဒီတော့မကောင်းမှုတွေဆက်ကြည့်ရယုံတတ်ဖို့ရှက်တတ်ဖို့ကြောက်တတ်ဖို့သူတို့ရှိဆိုးရိုးတွေကိုလည်းပဲယုံတတ်ဖို့ကြောက်တတ်ဖို့လည်းအလုံးရေးကြည့်ပါလေ။ မကောင်းမှုဒုစရိုက်ကံတရားနဲ့အသူရဲ့ဆိုးကျိုးတွေဖြစ်ကျင်လည်းပဲချက်ရမှကြောက်ရမှလည်းပဲသိထားလူဟာမကောင်းမှုတွေကိုရဲရဲရှောင်လာဖို့ဒီစိတ်တရားအဲ့ဒါတတ္တိရဲဒီလိုကိစ္စတွေမှာဆိုလို့ရှိရင်တတ္တိမကြောင်ရဘူးမပြော့ညံ့ရဘူးတင်းနေခံရတယ်အတိတ်ရေးရှိတယ်ကောင်းမှုကိုယ်တွေလည်းလုံရရပဲကောင်းလာလို့ဆိုလုံရရ အဲ့တော့မကောင်းမှုကိုရှောင်ရှားရတဲ့တတ္တိနဲ့ကောင်းမှုကိုလုံရတဲ့တတ္တိအဲ့ဒါလည်းရှိရတာဒါလည်းပဲအချိန်ကတရားပဲအတိညာဖြစ်ခြင်းအချိန်ကတရားပဲအဲ့ဒါဝိရိယကိုခေါ်တယ်နောက်သုတ္တသုတ္တဆိုတာကအကြာမြင်များမှုပေါ့အကြာမြင်များမှုဆိုတာသာပြရရတဲ့အကြာမြင်ဒါတော့ကိုယ်တွေ့ကြုံရတဲ့အကြာအမြင်ထွေအဲဝိတုဒ္ဒဆိုတာဟောရတယ် အထူးသဖြင့်အခုလိုသတ္တာတို့တတိတို့ဣရိဥတ္တပတို့ဝိရိယတို့နဲ့ဆက်ပြီးတော့ဆက်တဲ့ဘဝတုတ္တတွေဟောလေကြားစီရှိရပါလား။သာရိယောလက်တိယောဟောလေရှိရပါ။အဲဒါတုတ္တခေါ်ပါလေ။အဲဒီတုတ္တကရပြီးတော့ကိုယ်တိုင်လေ့ကျင့်မယ်ဆိုလို့ရှိရင်တွေ့ကြုံကြအရာတွေပေါ်မှာခွဲခြားစိတ်ချပြီးတော့စီရင်လုံးတရားဟောလေအညာဆိုတာလည်းရှိပါတယ်။အရာရာမှာ တတိလိမ္မာတဲ့သဘောလေးတွေဖြစ်လာတာပါ။အဲဒီခုနှစ်ပါးကိုတတ္တတတ္တမလို့ခေါ်ပါတယ်။ခုနှစ်ပါးသောသူတော်ကောင်းတရားလို့ခေါ်ပါတယ်။နောက်ပြီးတော့ဘောဇတိမတ္တိညုတာစာရှိပါတယ်။စားတော့ဖွယ်မှာသူစားတော့ချင်းမှာကိုအတိုင်းတောင်တည်တာ။သာသမာမိမိနဲ့တင့်နဲ့မတင့်နဲ့အစားဒါလည်းသိရမယ်။ ဆက်ဆက်ရအောင်လည်းနှိုင်းချင်ပြီးတော့ဒီလိုစားသုံးတဲ့အခါမျိုးမှာလည်းပဲတရားအတွက်စားရတယ်ဆိုတာပေါ့လေကြုံယူခြင်းလို့စားရတာမဟုတ်ဘူးဆိုတာပေါ့လေစားတော့တာဟုတ်ဆိုတာဝါခြင်းလာခြင်းလို့စားရတာမဟုတ်ဘူးဆိုတာပေါ့လေဒီအကျင့်တရားအေးဝါရှင်းနိုင်ဖို့ရာအတွက်ကိုခွန်အားတွေစာဟာရရရှိလို့တဏ္ဍမမနဲ့အထုနိုင်ဖို့ရာဆိုတာပေါ့ဒီလိုစီရင်လို့တရားနဲ့ရှိရပါတယ် အဲတော့စားတောက်ရေးမှာမိမိနဲ့စိတ်မပြတ်နိုင်ချင်ပြီးတော့အတိုင်းအရှိကိုသိတဲ့သဘောကိုဘောဇနီမတည်ရတာခေါ်တယ်ဒါလည်းရေးကြည့်ရပါမယ်။ဇာကရိယာနိယောဂဆိုတာကနိုးနိုးကြကြအိပ်ဖို့မလွဲတာလို့အရာလို့ရှိရင်လည်းပဲအိပ်နေနေဖို့သူတည်းအခုလိုတရားထုတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တကယ်လို့အထုရတာတော့သူပြောကြမရှိဘူးပေါ့လေ။ ညဥ်ပိုင်းမှာလည်းပဲစဉ္ညာလျှောက်လိုက်ထိုင်လိုက်စဉ္ညာလျှောက်လိုက်ထိုင်လိုက်ဆိုနောက်ဆုံးရကြမှာပါလေအခု7နာရီနဲ့ပိုင်းမှာဆိုလို့ရှိရင်တော့4နာရီလောက်နဲ့ညီပြတဲ့အချိန်ပေါ့ဒီကအဲ့ချိန်အဲဒီအဲ့ချိန်ခြံထားပြီးတော့ကျန်တဲ့အချိန်တွေမှာလုံးလုံးကြာကြာတက်တက်ကြွကြွဖြတ်ဖြတ်လက်လက်ပေါ့လေအဲဒါရှိပြီးတော့အရေးကြီးပါတယ် နောက်တစ်ခုကတော့သီလသီလပေါ့လေသီလဆိုတာလည်းရှင်ရလည်းရှင်ဟလိုက်သီလရှင်လည်းသီလရှင်အလိုက်ဥပဒကဥပဒိကလည်းဥပဒကဥပဒိကတို့အလိုက်ပေါ့ဆိုင်ရာဆိုင်ရာပေါ့လေအကျင့်ကောင်းအလေးကောင်းလေးတွေပေါ့ဖြစ်အောင်လို့မကောင်းတဲ့ကိုယ်တို့အပြုအမူတွေပေါ့လေထိမ့်ချုပ်ပြီးတော့နေရတာမကျိုးမပေါက်ရအောင်ပေါ့လေ မကျိုးရမကျိုးရအောင်မို့လေကျိုးသွားတာဆိုဘုရားမလားဖြစ်ပြီးမကောင်းတော့ဒုက္ခိလာဖြစ်သွားတယ်ကျိုးတော့မကျိုးညှိုးတယ်ဆိုလို့ရှိရင်လည်းဒါလည်းမကောင်းတော့ကျိုးတာလည်းမကောင်းညှိုးတာလည်းမကောင်းအဲတော့မကျိုးရအောင်ညှိုးရအောင်လို့ဆရာဆရာဒီလာကိုနေ့စဉ်ဟောတယ်ထိရသိရပါလေထိသိဆောက်ရှောက်ဖို့သိရခြင်းပါအဲထိသိဆောက်ရှောက်နေလို့ရှိရင် ကိုယ်ရောနှုတ်ကိုအပြည့်လာစားပြီးကျင်းပြီးတော့တန့်ရှင်းလို့ဒီလဝန္တာရည်ရှင်းလို့တန့်ရှင်းတဲ့ကိုယ်လုံးအမူအရာလေးတွေတွေ့ရပြီဆိုလို့ရှိရင်လည်းကိုယ့်ကိုယ်ကိုယ်လည်းပဲအားရလို့မတန့်ရှင်းဘူးဆိုရင်ကိုယ့်ကိုယ်အားမရဘူးကိုယ့်ကိုယ်ကိုချိတ်ချောက်နေတယ်ငါတော်ညံ့လာတယ်ဆိုတော့ဝိဇ္ဇေရဲ့အကဲ့ရခါကလားအခုဒီတရားသိကုန်လားဆိုတော့ပရာဏိဝါဒပေးတယ်စိတ်ရပဲဟွန်း လောကီဥပဒေကျွလွန်တဲ့အပိုင်းထိရောက်ပြီဆိုလို့ရှိရင်တော့ဒါတော့သူပြောကြမရှိတော့လောကီဥပဒေနဲ့ရေးခါတဲ့အပိုင်းပေါ့နောက်တော့လည်းရေးကျွေးလိုက်မယ်ဆိုရင်မအေးကြဘူးကိုယ်ဘက်ကကျွလွန်ကျွလွန်တာမဟုတ်ပြီပဲလို့ကျွလွန်တယ်လို့စိတ်ပါသွားပြီဆိုလို့ရှိရင်တော့နောက်တော့လည်းရေးမခံရပြီပဲလို့အချက်တကွဲအကျိုးနဲ့ဖြစ်ရတာတော့အဲဒီလိုဆိုပါတယ် ဒါကြောင့်မလို့ထိမ့်ချုပ်ခဲ့တဲ့အရာတွေကိုထိမ့်ချုပ်ဖို့ရအရေးကြီးလို့ဒီလိုပဲဆရာကနေ့စဉ်ဆောင်ထိဖို့လိုတယ်ဆိုပြောပါတယ်။အိန္ဒိယသံဝရဆိုတာကတော့ကိုလေးရတဲ့ဓာတ်ကြီးပြောပြီးပါပြီ။ဒီကျနာစာတိတိတိတဲ့အခါဒီလိုခါမျိုးမှာလောဘဒေါသတွေအစရှိတဲ့အဲဒီပေါ့လေ မဖြစ်ရမဖြစ်စီပဲနဲ့မိတဏမှာယောဂပူရီမကတ်စီပဲနဲ့မျက်စိနာနာစရှိတဲ့ဣန္ဒြေများကိုတတိနဲ့ထိန်းချုပ်တာပိတ်တာဆို့တာပါလေဖြစ်တိုင်းမှရှိတာပါပဲဒါပါပဲဉာဏ်တိုင်းမှရှိစားတိုင်းမှရှိစားပြီးတော့အဲ့ဒီမှရှိနေလို့ရှိရင်တတိကကောင်းလာတော့မြင်မှုကြောင့်စသည်နဲ့စပြီးတော့မက်ဆန်နဲ့တွေ့လည်းမမှုလောဘမဖြစ်မျက်ဆန်နဲ့တွေ့လည်း မျက်မှုဒေါသမဖြစ်ကြာတော့စိတ်တွေငြိမ်ပြီးတော့သဘောမှန်တွေကြည်လာတဲ့အခါတွေ့မှုမှမပြတ်သားတဲ့မောဟတနည်းအားဖြင့်မတိမှုဒီမမှုမောဟလည်းမဖြစ်ဒီနည်းနဲ့ပဲလောဘဒေါသမောဟမဖြစ်တော့ပဲလေဘောလေအဲ့ဒါတွေကိုပိတ်ဆို့ထားတော့စိတ်ရှင်မဝင်နိုင်တော့ဘူးအဲ့ဒါအိန္ဒြိယသာဝရခေါ်ပါတယ်သူလည်းပဲအခြေခံအကျင့်တစ်ခုပါ နောက်ဆုံးကတော့ပထမဇာတိယဇာတတိယဇာနဲ့သုဒ္ဓဇာပေါ့လောကီဥပဇာ၄ပါးအဲ့ဒါဒီပေါင်းထည့်ရလို့ရှိရင်အာလုံးစရဏ35ပါးဆိုတာပါပဲအခြေခံအကျင့်15ပါးတဲ့ဒါတော့ဝိဇ္ဇာခေါ်တဲ့အသိဉာဏ်ရှိနေတယ်လို့စရဏခေါ်တဲ့အခြေခံအကျင့်မရှိဘူးဆိုရင် ဟုတ်လားအင်းငိမ့်တဲ့တတမျိုးကိုမရဆိုင်ပါဘူးဆရဏကျင့်တာရှိပြီးတော့ဝိဇ္ဇာခေါ်တဲ့အကျင့်အဲဝိဇ္ဇာခေါ်တဲ့အတိညာမရှိဘူးဆိုလို့ရှိရင်လည်းပဲလမ်းမှာမရောက်နိုင်ပါဘူးလမ်းလွဲတွေပဲဖြစ်နေတယ်ရမ်းကျင့်လို့လမ်းလွဲတွေဖြစ်နေတာကြီးအများကြီးပါပဲဘာမှအဲတော့အလွဲဆိုတွေပြီးပြီးတော့ရှင်ကြီးလွဲလို့ရှိရင်ခရီးမတွင်မဲလည်းရှိတတ်ပါတယ် ဘုရားမြတ်စွာကတော့အတိညာလည်းလည်းပြည့်စုံပါတယ်အတိညာရဖို့ရာအတွက်အခြေခံအရှင်းနဲ့လည်းပြည့်စုံပါတယ်အခြေခံအကျင့်ကိုရှင်းတဲ့အတွက်အတိညာလူတွေရတယ်ဆိုတာပေါ့အခြေခံရှင်းမရှိဘဲနဲ့ဘယ်နည်းနဲ့မှအတိညာမရဘူးတွေးစားတွေးခွန်ရုံနဲ့ရတာဟုတ်ဒီအတိညာအထုတ်မှရတာပဲဒါပါပဲဒီလိုရှင်းနည်းကလည်းသိရမယ်ရှင်းနည်းမှဒီလိုရှင်းလည်းရှင်းရမယ် ရှင်းလို့ရှိရင်သိဉာဏ်လေးရတာပဲဒါပဲအဲ့ဒါဟာဘုရားမြတ်စွာရဲ့ဥစ္စာဆရဏအကုန်လုံးပါပဲသမြတ်စွာဘုရားကုလိုတိုင်းတော်မှအရှိကအကျင့်ရှိမှရှိလို့အသိဉာဏ်ဖြစ်ရတယ်ဆိုတာပေါ့လေတာရကပြတဲ့သဘောပါပဲအခုကလာလူတွေပါဠိညာလေးအသိဉာဏ်လေးရှိုံနဲ့တော့အဲအကျင့်အကျင့်မရှိဘူးဆိုလို့ရှိရင်တော့ဘာမှထူမှာမဟုတ်ဘူးရှင်းမှရတာ အဲတော့သက်သာပြဝိသဇနာသမဏခုံတော်ကိုအာယုပြုပြီးတော့မိမိတို့ဟာရှင်ရင်လုံးအတိညာလေးလောက်နဲ့မလုံးလောက်ဘူးအခြေခံအကျင့်ပါမှတကယ်အတိမှရရှိပြီးတော့မပြည့်စည်နိုင်တဲ့အေးချမ်းတဲ့တမျိုးကိုရနိုင်တယ်ဆိုတဲ့အချက်ကိုကောင်းတော်ပေါ့နားလည်ပြီးတော့ပေါ့သူပြောခဲ့တဲ့သရဏအချက်သရဏအချက်အဲ15ပါးပေါ့ကိုတာယာတာယာရှင်းလုပ်ပြီးတော့တကယ်ဝိဇ္ဇာအတိတူကြီးရတဲ့အောင် ကြိုးစားနိုင်ပါစေလို့တိုက်တွန်းရင်းနဲ့ဒီတရားဆုံးသတ်လိုက်ပါတယ်။အာ